အခုလာပြီးကျော်၃ရက်ဘုရားကောမြိုင်သာသနာ့ဒါသာသင်တိုင်းအတွင်းရှိမနောမယဗရမသိန်တော်ကြီးနဲ့ဟောကြားတော်ရှစ်ဖြာမဲ့ခင်နိဗ္ဗာန်ဝင်တရားတော်ရှစ်ဖြာမဲ့ခင်နိဗ္ဗာန်ဝင်တရားတော်ဆိုတော့မဲ့ခင်ရှစ်ပါးတရားပါပဲမဲ့ခင်ရှစ်ပါးတရားသိဖို့အရေးကြီးတယ်မဲ့ခင်ရှစ်ပါးသိဖို့ရန်အတွက်ဘာတွေလိုအပ်တော့ဆိုတော့ နားလည်ဖို့သိရည်ကြီးတယ်ဒါလေးမှတ်သားဖို့လည်းရည်ကြီးတယ်ဒွေမေဘိခဝေသမ္မာဒိဋ္ဌိယဥပါဒာယပရာတောသာဂောသောဣဇတိစာယုန်ဤသောမနာတိကရောဘိခဝေယဟန်တို့သမ္မာဒိဋ္ဌိယမှန်စွာမြင်မှုသမ္မာဒိဋ္ဌိဤဥပါဒာယဖြစ်ပေါ်လာခြင်းငှာပရာတောသာဂောသော သူတစ်ပါးထာ၌တစေတရားနာကြရခြင်း၎င်းဣဇတိအစာရောက်နေသောမနာတိကာရောမိမိသတ္တ၌နိမာလမနှလုံးသွင်းခြင်း၎င်းဤမိတို့ဤနှစ်ပါးတို့ပေသည်သမ္မာဒိဋ္ဌိမဂ္ဂင်ညာဖြစ်ပေါ်ဖို့ရန်အတွက်အကြောင်းနှစ်ပါးလိုအပ်တယ်ဘုလိုပေးသများပါမဂ္ဂင်၈ပါးရှိတာပေါ့မဂ္ဂင်၈ပါးရှိတဲ့နေ့ကသမ္မာဒိဋ္ဌိမဂ္ဂင်ကဥဆုံးဖြစ်နေတော့ တမ္မာတိတိမဂ်ကင်ကိုကောက်တက်ပြီးတော့ဘုရားဟောတာလေပရတောသာဂောသောမိမိကိုယ်တည်းကဒီမဂ်ကင်၈ပါးအကျဉ်းဤတရားတွေကိုမကစ်တသေးဘူးဆိုရင်သူတစ်ပါးထံမှာတစ်စိတ်တရားနာကြရမယ်လူရင်းမှာကတော့တတိပဋ္ဌာဝိပဿနာဘောဝနာတရားရှုနိမှန်နိပွားများနိကို မသိရသေးဘူးဆိုရင် တစ်စိတ်နာကြားထားရမယ်ဒါပထမအကြောင်းနာကြားထားပြီးတဲ့အတိုင်းအထုံမတရားကပေါ်လာမှာကိုအញ្ញမောတစ်စိတ်နာကြားထားရမယ်တဲ့ဒုတိယအစ္စတင်းစယောနိသမနာတိကတော့မိမိရဲ့စိတ်နှလုံးထဲမှာနိမှန်လမ်းမှနှလုံးသွင်းတရရမယ်နိမှန်လမ်းမှနှလုံးသွင်းတရရမယ် ရှုတတ်ရမယ်တရားကိုရှုတတ်ရမှာပေါ့ကိနိမှန်တိုင်းတရားကိုရှုတတ်ရမယ်ဒီလိုဆိုတဲ့ is it in sa ယောနိသမနတိကာရယောနိသမနတိကာရဆိုတာအသိအတဲ့နှလုံးသွင်းခြင်းလို့ရှေ့ကမြန်မာပြတယ်မှန်မှာကတော့နိမှန်လမ်းမှန်နှလုံးသွင်းတတ်ရမယ်လမ်းမှန်ရင်လည်းတရားကမဖြစ်နိုင်ဘူးဒီမှာသတိပဋ္ဌာန်တရားတွေဟောပေးနေတယ်ဆိုတာနိမှန်လမ်းမှန်ကြက်တတ်အောင်ဟောပေးတာပါပဲ တရားစစ်ပြီးတယ်ဆိုတာလည်းပဲနိမှန်လမ်းမှာจิตတအောင်တရားလမ်းညွှန်ပေးတာပါပဲတရားစစ်တယ်ဆိုတာအထူးဆန်းမဟုတ်ဘူးယောဂီများတရားအထုလို့လိုအပ်တဲ့ဟာလေးတွေဒါပြုပြင်ပေးတဲ့သဘောပဲဘယ်လိုမှဘယ်လိုလုပ်ဆိုတာညွှန်ပြတာဒါနိမှန်လမ်းမှာနှလုံးသွင်းတအောင်ညွှန်ပြတာပရတောစာဂောသောတရားတစ်စစ်ဟောပေးနေတဲ့သဘောဟောပေးနေတဲ့တရားကိုနာကြားပြီးတဲ့ဆိုတော့မိမိကိုယ်တိုင်ကလည်းပဲနိမှန်လမ်းမှာညွှန်ပြတဲ့အတိုင်း နှလုံးသွင်းတာကိုအရေးကြီးတယ်အဲဒါတမ္မာတိတိမဂ်ကဖြစ်ဖို့ဆိုတာသိအရေးကြီးတယ်မဂ်က၈ပါးရှိတဲ့နေရာမှာမှအရိယမဉ္ဇဉ်ပူညာဆိုတာရှိတယ်မဂ်က၈ပါးတရားမရှိတဲ့နေရာမှာမဉ္ဇဉ်ပူညာဆိုတာမရှိဘူးမြတ်စွာဘုရားရှင်မပွင့်မီကာလာတုန်းကလောကမှာဖရာတွေအများကြီးပါပဲ သူလည်းဖះငါလည်းဖះဖះတွေအများကြီးပါပဲအဲ့ဒီဖះလို့တဲ့ပုဂ္ဂိုလ်တွေကလည်းပဲမဂ္ဂင်၈ပါးတရားကိုဘယ်သူမှမဟောနိုင်ဘူးဘယ်သူမှနီးမညွှန်ကြနိုင်ဘူးဒါကြောင့်ဗုဒ္ဓမပွင့်မီရှေ့ဖို့ကဖះရဲ့လို့ဝန်ခံတဲ့ပုဂ္ဂိုလ်တွေကသူတို့ဟောပြောကြတော့လည်းပဲသူတို့ဟောတရားတွေကနိမ့်မှန်လမ်းမှမဟုတ်တဲ့တရားဖြစ်တဲ့တရားမို့ဘယ်သူမှတရားထုမရဘူးသူတို့ဟောတဲ့ပြောတဲ့တရားတွေကလည်းပဲမဂ္ဂင်၈ပါးတရားမဟုတ်တဲ့တရားမို့ဘယ်သူမှတရားထုမရဘူး ဒါရမို့မဂ္ဂင်၈ပါးရှိတဲ့နေရာမှာကိလေသာငြိမ့်တဲ့ပုဂ္ဂိုလ်ရှိတယ်မဂ္ဂင်၈ပါးမရှိတဲ့နေရာမှာကိလေသာငြိမ့်လို့မရှိဘူးကိလေသာငြိမ့်ကြောင်းတရားဆိုတာမဂ္ဂင်၈ပါးတရားပဲခုနပြီလားခုနေ့ခုတရားအထုတဲ့ယောဂီတွေထက်တည်အောင်လျော်ဆိုတော့ခုလက်တွေ့ရှိတယ်ပဲမို့လားဒီတရားကိုဖြူမှန်းနေရင်လောဘဒေါသမောဟတရားတွေငြိမ့်နေတယ်ပါမို့လားဒါတွေကကိလေသာငြိမ့်ရောင်တရားဆိုတာမဂ္ဂင်၈ပါးတရားပဲမဂ္ဂင်၈ပါးမရှိဘူးဆိုရှင် ကိလေသာညှိလို့မရှိဘူးတဲ့မဂ္ဂင်၈ပါးကိုမင်းစည်းမပฏิပတ္တအကျင့်လို့ခေါ်တယ်မင်းစည်းမဆိုတာ အလေအလတ်လမ်းစဉ်တရားကာမတုခာလိကနိယောကအတ္တကိလမထာနိယောကဆိုတဲ့လဲဝဲလဲရတရားနှမျိုးရှိတယ်ကာမတုခာလိကနိယောကဆိုတာကာမဂုဏ်ချမ်းသာကိုခံစားပြီးနေနေတဲ့ပုဂ္ဂိုလ်များတရားအထုလို့တရားမရနိုင်ဘူး အော်တချို့ပုဂ္ဂိုလ်တွေကဒီကာမဂုဏ်ချမ်းသာကိုခံစားလျက်နဲ့တရားထုတ်ရနိုင်တယ်လို့ဒီလိုအယူရှိတဲ့ပုဂ္ဂိုလ်များတရားမရနိုင်ဘူးကာမကုခလိကမြောကအကျိုးဆိုတာကာမဂုဏ်ကိုခံစားပြီးတရားရနိုင်တယ်လို့မှားယွင်းဆိုတာနှလုံးသွင်းမှုဒီဟာလဲမှားတဲ့အလံပဲအတ္တကိလမထနိယောဂဆိုတာခန္ဓာကိုယ်အမတန်ပင်ပန်းအောင်ဖြစ်တာစုပုံကြီးဒီပေါ်မှာထိုင်တာစုပုံကြီးပေါ်မှာအိတ်တာ နေဘူးဒီပေါ်မှာထိုင်းနေတာခြေနောက်တောင်မြောက်အရလေးမျက်နှာမှာမိဘုံလေးဘုံပုံနေမွတ်တဲ့အခုလို့ခြေကြီးအမတန်နေပူပြင်းတဲ့ချိန်မှာမိဘုံလေးဘုံနေဘေးကပုံလူကခလဲမှာဝင်ထိုင်အပေါ်ကနေရာလဲပူဆိုတော့ပင်စာတပအပူငါးခုတိုက်တာပေါ့မိလေးဘုံအပူလေးခုခေါင်းပေါ်ကနေပူတဲ့နေပူကတခုအပူကတခုငါးခုတာပင်စာတပအပူငါးခုအဲ့ဒီအပူတိုက်ရဆိုရှင်ကိလေသာငြိမ့်တယ်လို့ဒီလိုအယူဆရှိကြတယ် ခုခေတ်မှာလည်းအိန္ဒိယမှာဒါတိခုထိရှိနေတာပါပဲတပိဿတပအကျင့်ဆိုတာလေဒီလိုမိအပူခံနေအပူခံရင်ကိလေသာငြိမ့်တယ်လို့အပူတိုင်းရင်ကိလေသာငြိမ့်တယ်သူတို့ယူဆရှိတယ်ခုဘုန်းကြီးတို့ပရိသတ်ခုဒီလောက်နေပူတာကိလေသာငြိမ့်ရတာကိလေသာတွေခံသွားရတာခံရတာမခံဘူးနော်မခံဘူးအဲ့ဒါလို့အပူတိုင်းရင်ကိလေသာခန့်ချောက်သွားတယ်ကိလေသာငြိမ့်သွားတယ်လို့သူတို့ယူဆရှိတယ် ဒါကအတ္တကိလမထနုယောဂလို့ခေါ်တယ်ပင်ပင်ပမဆင်းဆင်းရဲရဲจิตတဲ့အကျင့်မျိုးဒီအကျင့်မျိုးလည်းပဲတရားမရဘူးကာမဒုက္ခလိကနုယောဂအကျင့်ခေါ်တဲ့ကာမဂုဏ်ကိုခံစားပြီးကျင့်လို့ရှိရင်လည်းတရားမရအတ္တကိလမထနုယောဂကျင့်လို့ခေါ်တဲ့ဆင်းဆင်းရဲရဲကျင့်လို့ရှိရင်လည်းတရားမရအဲ့ဒီအကျင့်နှစ်ခုရဲ့ခလဲမှာဖြစ်တဲ့ကြည်ကိုမြင်စီမပရိပါဒအလယ်လန်းစဉ်တရား ဒီအလေအလတ်လမ်းစဉ်တရားဆိုတာမဂ္ဂင်၈ပါးတရားပဲခုယောဂီတွေအထုတဲ့တရားအလေအလတ်လမ်းစဉ်တရားပဲဒါမဂ္ဂင်၈ပါးတရားပဲဒီမဂ္ဂင်၈ပါးတရားကိုပဲထပ်ထနာကြရမယ်ထပ်ထနာကြရင်ပို့ပြီးတော့သဘောပေါက်နားလည်လွယ်တယ်သီးသလူလူသီးသလူလူဒီလိုလည်းဖြစ်နေတတ်တယ်ဒါမဂ္ဂင်၈ပါးတရားပဇာကပြောပြီးတော့မဂ္ဂင်၈ပါးတရားဆိုပြီးတော့သီးသလူလူနဲ့လွယ်တဲ့တရားမဟုတ်ဘူးတကယ်လက်တွေ့ကြည့်ရတဲ့တရားတွေပဲဒါလေးမှတ်သားဖို့ပါပဲဒါကြောင့် မိမိယတန္တာမှာသမ္မာဒိဋ္ဌိမက်ကင်ခေါ်တဲ့မက်ကင်၈ပါးအကျင့်မြတ်တရားဖြစ်ပွားဖို့ရန်အတွက်သူတစ်ပါးထံမှာတစ်စစ်တရားကိုနာကြရတယ်တာတိနာလည်းလမ်းညွှန်နေတဲ့ပုဂ္ဂိုလ်ထံမှာတစ်စစ်တရားကိုနာကြရတယ်နာကြထားတဲ့အတိုင်းလမ်းညွှန်ထားတဲ့အတိုင်းမိမိရဲ့ခန္ဓာကိုယ်တင့်မှနိမှန်လမ်းမှလည်းနှလုံးသွင်းတာရတယ်အကျူမှတ်တရတယ်အဲ့ဒီအကြောင်းနှစ်ပါးပြည့်စုံမှမဂ္ဂင်၈ပါးတရားတွေနိမှန်လမ်းမှဖြစ်မယ်ဓမ္မတရားထူရမယ်မြတ်စွာဘုရားဟောတော်မူတဲ့တရားပေါ့ မဂ္ဂင်၈ပါးမရှိတဲ့နေရာမှာကိလေသာငြိမ်းတဲ့ပုဂ္ဂိုလ်မရှိမဂ္ဂင်၈ပါးရှိတဲ့နေရာမှာမှကိလေသာငြိမ်းတဲ့ပုဂ္ဂိုလ်ရှိတယ်ဒါဆိုလိုတယ်ကဲဆိုကြအောင်ဆံပေါ်လေးတစ်ခုမဂ္ဂင်ရှိဖြာမဂ္ဂင်ရှိဖြာမရှိယမရှိယကိလေသာငြိမ့်သူမရှိကြကိလေသာငြိမ့်သူ မဲခင်ရှိဖြာမဲခင်ရှိဖြာမရှိရာမရှိရာကိလေသာငြိမ့်သူမရှိကေကိလေသာငြိမ့်သူမရှိကေမဲခင်ရှိဖြာမဲခင်ရှိဖြာမရှိရာမရှိရာကိလေသာငြိမ့်သူမရှိကေကိလေသာငြိမ့်သူမရှိကေသို့နှခမဲခင်ရှိဖြာမရှိရာကိလေသာ မဂ္ဂင်7ပါးမရှိတဲ့နေရာမှာကိလေသာညင်းတဲ့ပုဂ္ဂိုလ်မရှိနိုင်ဘူးတဲ့နော်မဂ္ဂင်7ဖြာမဂ္ဂင်7ဖြာရှိရာမှာရှိရာမှာကိလေသာငြိမ့်သူရှိနိုင်ပေကိလေသာငြိမ့်သူရှိနိုင်ပေမဂ္ဂင်7ဖြာမဂ္ဂင်7ဖြာရှိရာမှာရှိရာမှာကိလေသာငြိမ့်သူရှိနိုင်ပေကိလေသာငြိမ့်သူရှိနိုင်ပေ မဲခင်ရှိဖြာမဲခင်ရှိဖြာရှိရာမှာရှိရာမှာကိလေသာငြိမ့်သူရှိနိုင်ပေကိလေသာငြိမ့်သူရှိနိုင်ပေတို့နှခမဲခင်ရှိဖြာရှိရာမှာကိလေသာငြိမ့် ငယ်၈ပါးရှိတဲ့နေရာမှာကျင့်စဉ်ပေါ်တယ်မဂ္ဂင်၈ပါးကျင့်မှကိလေသာငြိမ့်နေငြိမ့်မယ်မဂ္ဂင်၈ပါးမကျင့်ရင်ကိလေသာမငြိမ့်ဘူးဒါကိုဆိုလိုတယ်ကိုယောဂီတွေတရားထိုင်တယ်ဆိုတာမဂ္ဂင်၈ပါးကိုကျင့်တဲ့ပုဂ္ဂိုလ်ပဲမဂ္ဂင်၈ပါးဘလို့ပါဝင်တယ်ဆိုတာကိုလည်းနားလည်ဖို့လိုအပ်တယ်မဂ္ဂဆိုတဲ့ပါဠိကိုမဂ္ဂင်လို့မြန်မာပြန်လိုက်တယ်မဂ္ဂဆိုတာလမ်းကြောင်းခေါ်တယ်နိဗ္ဗာန်သွားရလမ်းကြောင်းကိုမဂ္ဂင် မက်ကဆိုတာလမ်းကြောင်းဘယ်လမ်းကြောင်းလဲဘယ်ကိုသွားတဲ့လမ်းကြောင်းလဲဆိုတော့နိဗ္ဗာန်ကိုသွားရလမ်းကြောင်းဒီအတိုင်းပြက်သွားရင်နိဗ္ဗာန်ရသွားတာပါပဲအဲ့ဒါပြက်သွားဖို့လိုတယ်ညောသမ္မာဒိဋ္ဌိမဂ္ဂင်တဲ့သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာ သမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါယမသမ္မာတတိသမ္မာသမာဓိဆိုတော့မဂ္ဂင်၈ပါးရှိတယ်အဲ့ဒီမဂ္ဂင်၈ပါးကို သီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်လို့အုပ်စုသုံးခုထွက်လာတယ်သီလမဲ့ခင်ကဒီမျိုးသမာဓိမဲ့ခင်ကဒီမျိုးပညာမဲ့ခင်ကဒီမျိုးသုံးမျိုးထွက်လာအဲ့ဒီမဲ့ခင်7ပါးထဲမှာသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝခေါ်တဲ့မဲ့ခင်3ပါးကသီလမဲ့ခင်ခေါ်တယ်သမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါစာဆိုတာမှန်စွာပြောတာ တမ္မာကမ္မတဆိုတာမှန်စွာပြုတာတမ္မာအာဇီဝဆိုတာအမှန်စွာသက်မွေးတာအဲ့ဒီသမ္မာဝါစာသမ္မာကမ္မတသမ္မာအာဇီဝ၃ပါးဒီသီလမဲ့ခင်အဲ့ဒီမဲ့ခင်၃ပါးယောဂီမှာပြည့်စုံရင်သီလပြည့်စုံနေပြီဒါအကျဉ်းချုပ်သမ္မာဝါယာမသမ္မာတတိသမ္မာသမာဓိဒီတရား၃ပါးကသမာဓိမဲ့ခင်ခေါ်တယ်သမ္မာဝါယာမဆိုတာမှန်စွာအထုမှု သမ္မာတတိမှန်စွာအမှန်ရမှုသမ္မာသမာဓိမှန်စွာစုတိုက်တည်ကြည်မှုအဲ့ဒီသမ္မာဝါယာမသမ္မာတတိသမ္မာသမာဓိခေါ်တဲ့တရား၃ပါးကအုပ်စုလို့ခေါ်တယ်သမ္မာဒိဋ္ဌိနဲ့သမ္မာသင်္ကပ္ပနှစ်ပါးကပညာမဲ့ခင်အုပ်စုလို့ခေါ်တယ်။မဲ့ခင်၈ပါးကိုခွဲလိုက်ရင်သီလမဲ့ခင်က3ပါး၊သမာဓိမဲ့ခင်က3ပါး၊ပညာမဲ့ခင်က2ပါးလို့ထွက်လာတယ်။ကိုယ်จิตတရားကိုပြီးထားဖို့ရည်ကြီးတယ်။ တရားနာဖို့သိကြီးကြီးတယ်ကြားဘူးနားပါရှိပြီမလဲပဲတကယ်ပြောပြောကြည့်ဆိုရင်ပြောတာကိုကြီးကြီးတယ်တကယ်ကြည့်ကြည့်ဆိုရင်ကြည့်နိမှန်သိဖို့သိကြီးကြီးတယ်အမကင်7ပါးမှာသီလမကင်ဘယ်နှပါးရှိလဲ3ပါးသမာဓိမကင်3ပါးပညာမကင်3ပါးရှိတယ်အဲ့တော့သီလမကင်အစပြောကြစို့သမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝ သမ္မာဝါစာမှန်စွာ ပြောရင်မှန်စွာပြောတယ်ဆိုတာဘယ်လိုပြောတာတော့အဲ့လိုကြီးကြီးတယ်ဒုစရိုက်10ပါးကိုခွက်လိုက်တဲ့အခါကျတော့ဝိကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်သုံးမျိုးထွက်လာတယ်ဝစီဒုစရိုက်၄ပါးရှောင်ကျင်ရင်တမ္မာဝါစာဖြစ်တယ် ဝစီဒုစရိုက်၄ပါးဆိုတာနှုတ်ပဇာကပြောတဲ့စကား၄ခုရှိတယ်။အဲ့ဒီ၄ခုမှန်ကန်ရင်တမ္မာဝါစာမဂ်ကင်စိုက်တယ်။ကာယဒုစရိုက်၃ပါးကိုယ်နဲ့ပြောတဲ့ဒုစရိုက်၃ပါးရှောင်ကျင်ရင်တမ္မာကာမန္တမဂ်ကင်ဖြစ်တယ်။ခုပြောလာခဲ့တဲ့အသံဒီကာယဒုစရိုက်က၃ပါးဝစီဒုစရိုက်က၄ပါးဘောင်း9ပါးကိုရှောင်ကျင်ရင်တမ္မာအာဇီဝမဂ်ကင်ဖြစ်တယ် အသက်မွေးဝမ်းကြောင်းစင်ကြယ်တယ်စင်ကြယ်တယ်ဆိုတာအဲ့ဒီမက်ကင်ခုနှစ်ပါးပြီးဆုံးမှအဲ့ဒီဒုစရိုက်ခုနှစ်ပါးရှောင်ပြီးတော့လုတ်တဲ့အသက်မွေးမှုကလည်းတမ္မာအာဇီဝမက်ကင်လို့ခေါ်တယ်ဒီဒုစရိုက်ခုနှစ်ပါးမရှောင်တဲ့ပုဂ္ဂိုလ်ဟာတမ္မာအာဇီဝမက်ကင်မဟုတ်ဘူးဒီတော့သီလလုံခြုံတဲ့ပုဂ္ဂိုလ်ဟာသိကြီးကြီးတယ်ဒီတော့တမ္မာဝါစာမက်ကင်အစပြောကြစို့ မုသဝါဒပိသုနာဝါစာပုသဝါစာသမ္ပပလပပလဲဒီဝစီဒုစရိုက်လေးခုမှရှောင်ကျင်ရင်သမ္မာဝါစာမှန်စွာပြောရင်စကားကိုမှန်စွာပြောတဲ့စကားလို့ဆိုရတယ်စကားကိုမှန်မှန်ပြောပါဆိုတော့ဘယ်လိုပြောရင် စကားမှန်မှန်ပြောရောက်သလဲသီလမပျက်စီးတဲ့စကားဖြစ်သလဲသီလရှိတဲ့စကားဖြစ်သလဲနားလည်ထားမုသဝါဒဆိုတာလိန်တာညာတာလက်ပါတာ သူတစ်ပါးအကျိုးစီးပွားပစ္စည်းရပစ္စည်းကြောင်းလိန်ညာပြောဆို လှက်ပ ပြောဆိုတာမုသဝါဒခေါ်တယ်။အဲ့ဒီမုသဝါဒရှောင်သူမှတမ္မဝါစာဖြစ်တယ်။မှန်ကန်သောစကားကို ပြောသူမိတယ်။တချို့ကမုသမပါလင်္ကာမချောအဲသူတို့ကအဲ့ဒီတည်းမုသမပါလင်္ကာမချောတဲ့မုသပါမလင်္ကာချောသွားတယ်တဲ့။မုသမပါလင်္ကာကြားနေမှာပေါ့လေ။စကားကစကားကိုဖက်ကအဲ အသိရကြီးတယ်မုသဝါဒဆိုတာဘာခေါ်လဲသူတပတ်အကျိုးစီးပွားပျက်စီးအောင် ပြောဆိုတာ လိန်တာညာတာလှက်တာပတ်တာဒါဘာလို့ခေါ်တယ်လဲမုသဝါဒမိမိဟာဒီမုသဝါဒပြည်စုံနေပြီဆိုရင်အဲ့ဒီမုသဝါဒသီလခုမှပြည်စုံနေပြီပဲမုသဝါဒရှောင်ကျင်နေရဆိုရင်မုသဝါဒသီလခုမှပြည်စုံသွားပြီမုသဝါဒမှာရှောင်ကျင်ရင် ဘုဒ္ဓဝါဒသီလတပါးပြုဆောင်သွားပြီပိတုနာဝါစာအချင်းချင်းဂုတ်တိုက်တာတရားနဲ့တရားခင်မင်ရင်းနှီးနေတာကိုကွဲပြောင်းအောင်မိသားစုချင်းချင်းကွဲပြောင်းသဘောထားတွေကွဲအောင်စိတ်ထားသဘောထားတွေကွဲအောင်အဲ့ဒါလို့ခင်မင်ရင်းနှီးနေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တွေတကွဲတပြားဖြစ်အောင်ဂုံတိုက်တာကိုပိသုနာဝါစာလို့ခေါ်တယ် ဂုံးတိုက်တဲ့စကားကိုပိတုနာဝါစာလို့ခေါ်တယ်အတူတပါအချစ်ကိုခြိဖြဲတဲ့ပုဂ္ဂိုလ်လို့ခေါ်တယ်အဲဒါသဘောထားတွေကွဲသွားအောင်ဂုတ်တိုင်တာဒါလောက်ကမှဒါမရှိပေဘူးလားရှိတာပဲအဲဒါပိတုနာဝါစာခေါ်တယ်ဂုတ်တိုင်တဲ့စကားပြောတာကိုပိတုနာဝါစာဂုတ်တိုင်ရင်ဂုတ်တိုင်ခံရတဲ့ပုဂ္ဂိုလ်တွေမှာသဘောထားတွေကွဲပြီးတော့ပျက်စီးသွားတတ်တယ်အဲ့ဒီပိသုနာဝါစာမှရှောင်ကျင်ရင်တမ္မာဝါစာဖြစ်တယ် ပရုသဝါစာသူတော်ကောင်းများနားကမချမ်းသာနိုင်အောင်ဆဲရည်တိုက်ထွာ ပြောဆိုစကားအင်မတန်ရိုက်ဆိုင်အင်မတန်ကြမ်းထမ်းတဲ့ဆဲရည်တိုက်ထွာပြောဆိုတဲ့စကားကိုပရုသဝါစာလို့ခေါ်တယ်။အဲ့ဒီပရုသဝါစာမှရှောင်ကျင်နေသမ္မာဝါစာဖြစ်တယ်။ရထက်ရွာထက်မှမနဲ့မူးလင်းလာလို့ရှိရင်ပရုသဝါစာကြီးကြားတယ်မဟုတ်လား။ဟုတ်ဈေးများသွားနားထောင်ကြည့်ပါလားဈေးထဲတော့ ဇေထမြဖြတ်ပိုင်းတခါရံဖြစ်နေတာကက်ကက်ကူလမ်းမနဲ့မိုးလင်းတခါလေရံဖြစ်နေရတာအဲ့ဒါဖရုသဝါစာတဲ့ကြံကြံထန်းထန်းဆယ်ရီတိုင်းထွာပြောတာဆိုတာတွေဟာဒါဖရုသဝါစာအဲ့ဒီဖရုသဝါစာမှရှောင်ကြည့်နေတမ္မာဝါစာဖြစ်တယ်တန်ဖတ်ပလပါဘာမှအကျိုးစီးပွားမရှိဘဲနဲ့ရှောက်တွေ့ကြရပြောနေတဲ့စကားတွေမရှိဘူးလား ရှိတယ်မို့လားဒီမှာဘာမှအကျိုးမရှိဘူးလောကမှာလည်းအကျိုးမရှိတန်တရားမှာလည်းအကျိုးမရှိသူမှကိုယ်မှာဘာမှအကျိုးရှိရင်းနဲ့ရှောက်ပြီးတော့ပြောနေတဲ့စကားတွေပေါ့ခုခေတ်မှာဒန္တရီပုံပြင်းကြီးတွေပေါ့အဲဒါတွေပေါ့ကာတောင်းတွေပေါ့အဲ့ဒါတွေဘာလို့ခေါ်တယ်လဲသံဖတ်ပလပါလို့ခေါ်တယ်သံဖတ်ပလပါမှရှောင်ကျင်ရင်သမဝါစာဖြစ်တယ်ဒါကျင့်ကြုတ်ဒါကြောင့်မို့ဝစီဒုစရိုက်၄ပါး နှုတ်ပဇက်ကပြောဆိုတဲ့မကောင်းတဲ့စကားလေးခုရှောင်ကျင်ရင်တမ္မာဝါစာမှန်ကန်သောစကားပြောဆိုသည်မြည်တယ်တဲ့ဘုန်းကြီးတို့ပြိဿဒီတော့တမ္မာဝါစာမဂ္ဂင်သီလတပါးပြည့်စုံဖို့ရန်အတွက်လွယ်သလားခက်သလားအေးသိရကြည့်တယ်သီလဆိုတာဟာကာယကဝစီကနှစ်ပါးထိတ်ချုံမှသီလဖြစ်တယ်သီလရှိတယ်ကာယကဝစီကနှစ်ပါးလွန်ကျူးရင်သီလပျက်စီးသွားတယ်ဒါကြောင့် ဝစီတုစရိုက်၄ပါးသမ္မာဝါစာမဂ္ဂင်ဆိုတာဘာခေါ်တော့လို့နားလည်ထားရမှာမူသာဝါဒမရှောင်ကျင်ရင်သမ္မာဝါစာမဂ္ဂင်ဖြစ်သည်ပိသုနာဝါစာမရှောင်ကျင်ရင်သမ္မာသမ္မာဝါစာမဂ္ဂင်ဖြစ်သည်ဖရုဇဝါစာမရှောင်ကျင်ရင်သမ္မာဝါစာမဂ္ဂင်ဖြစ်သည်သံဖပါလပါမရှောင်ကျင်ရင်သမ္မာဝါစာမဂ္ဂင်ဖြစ်သည်ဒီဝစီတုစရိုက်၄ပါးကိုပဲအတိပ္ပယ်သိဖို့လူနေတယ်မဟုတ်လား အေးသိသလိုလိုတော့ရှိတယ်မို့လားသိသလိုလိုပဲကပြောကြည်သန်းဆိုတော့မပြောတာဘူးဟောဝတိတုစရိုက်လေးပါဘူးလေမုသဝါဒမုသဝါဒဆိုတာဘာခေါ်သလဲသူတပါအကျုစီဝါပျက်စီးအောင်လိန်တာညာတာလှက်တာပတာပြောတာဆိုတာဒါဘာလို့ခေါ်ပါလဲမုသဝါဒအဲ့ဒီမုသဝါဒမှာရှောက်ကြည့်ရင်တမ္မာဝါစာဖြစ်တယ်ပိသုနာဝါစာဆိုတာဘာလဲ သူအချင်းချင်းချစ်ခင်နေတဲ့ခင်မင်နေတဲ့ပုဂ္ဂိုလ်တွေကိုဂုတ်တိုင်တာ၊ကွဲပြားပစ္စည်းအောင်ဂုတ်တိုင်တာအဲ့ဒါဘာခေါ်လဲပိသုနာဝါစာလောကမှာဒါလည်းမရှိဘူးလားတယောက်နဲ့တယောက်ခင်မင်နေတာကိုမကြည့်ရမရှိရကွဲသွားအောင်ဂုတ်တိုင်မရှိပဲဘူးလားအဲခုခေတ်ကပုံဆိုးတာပဲဒါတွေကဒါပိသုနာဝါစာပိသုနာဝါစာမှရှောင်ကျင်ရင်သမ္မာဝါစာဖြစ်တယ်ပရုသဝါစာကဘာပါလဲ ကြံကြံထန်ထန်ပြောတာဆိုတာဆဲတာဆိုတာဒါဘာခေါ်လဲဖရုသဝါစာအဲ့ဖရုသဝါစာမှရှောက်ကြည့်ရင်သမ္မာဝါစာဖြစ်တယ်တန်ဖတ်ပလာပါဆိုတာဘာခေါ်ပါလဲအကျိုးမရှိတဲ့စကားတွေကို လောကမှာခုခေတ်ပုံပြင်တွေပြောနေတာကာတွန်းတွေပြောနေတာဘာလို့ခေါ်ပါလဲတန်ဖတ်ပလာပါကာတွန်းတွေလူကြီးတွေကာတွန်းတွေကလေးတွေကာတွန်းဖားတာထားတယ်ဆိုတော့လူကြီးတွေတော့စပင်ဖြူနေပြီကာတွန်းဖားလို့ရှိသေးတယ်ဒီခုခုကို အဲ့ဒါကတ်တုံးဖားတာပါလေသံဖပလပါသံဖပလပါသံဖပလပါမှရှောင်ကျင်သံမာဝါစာဖြစ်တယ်ဒါတော့သံမာဝါစာမကင်ဖြစ်ပေါ်ဖို့ရန်အတွက်မှန်ကန်သောစကားတခွန်ပြောဆိုဖို့ရန်အတွက်ဒုစရိုက်ဘယ်နှပါရှောင်ဖို့လိုအားသလဲ၄ပါးနားလည်သွားပြီနော်ရှင်းကတရားထိုင်နေရတရားနာနေကြဥစဉ်ကြီးတွေသံမာဝါစာဖြစ်ဖို့ရန်အတွက်ဘယ်နှပါရှောင်ဖို့လိုအားသလဲ၄ ၄ပါးဘုသူတွေလဲ၄ပါးဆိုတာကမုသဝါဒမုံတော့မုသဝါဒကျော်မုသဝါဒအဲ့ပြောတယ်မုသဝါဒနော်ရေးထားတာရေးထားတယ်မဟုတ်လားအေးတော့ကြမေးပါမှာနော်တော့အိမ်ပြန်မေးပါမယ်တော့ကြတရားကံကောမြန်တရားထိုင်ပြီးတော့ကံလာတော့ဘာတရားများဟောလိုက်ပါလေလို့ဆိုရှင်သတ္တစင်မင်းကို ဖာဖာတောက်ဆင်းနေဆိုလို့ပြောလို့ဖြစ်နေမှာတော့ရာနော်တော့ရာနော်ဒီသာဒီတော့သမ္မာဝါစာမကင်မှန်ကန်တဲ့သမ္မာဝါစာမကင်တပါဖြစ်ဖို့ရန်အတွက်သီလမကင်တပါဖြစ်ပေါ်ဖို့ရန်အတွက်ဒုစရိုက်ဘယ်နှပါရှောင်ကျင်ဖို့လိုအပ်တယ်လဲ၄ပါးတတ်တယ်နော်နေတိုင်းဈေးရောက်နေတဲ့ပုဂ္ဂိုလ်တွေဒါသမ္မာဝါစာမကင် ဖြစ်သလားမဖြစ်ဘူးလားဖြစ်သလားမဖြစ်ဘူးလား အာလေလိုက်တာနော်တခါနော်တခါတည်းမုတ်ပြိုင်တာပါပဲတခါတည်းမုတ်တာဝါဒလေလိုက်တာတခါတည်းဟာနော်ဟိုသူကလိန်ဒီလူကလိန်လိန်သမားကြီးပဲတခါတည်းလိန်သမားညာသမားသူ့ကိုလေကိုသူလိန်ဟာလေလိုက်တာဟေးဒါအဲ့ဒါဝဇိတုစရိုက်၄ပါးမှရှောင်ကျင်ရင်သမ္မာဝါစာမဲ့ခင်ဖြစ်သည်သမ္မာဝါစာသီလပြည့်စုံသည်သမ္မာကမ္မန္တဆိုတာက ကာယဒုစရိုက်၃ပါးမှာရှောင်ကျင်ရင်သမ္မာကမ္မတမဂ္ဂင်ဖြစ်သည်တဲ့ကာယဒုစရိုက်၃ပါးဆိုတာကပါဏတိပါဒအာဒိဏဒါနကာမေတုမိစ္ဆာစရ၃ပါးကာယဒုစရိုက်၃ပါးကိုဖြစ်မကောင်းတာကိုပြုလုပ်တဲ့အကုသိုလ်၃မျိုးလို့ခေါ်တယ်ပဏတိပါဒသူတစ်ပါးအသက်ကို သတ္တာဖြာတာနှိစေတာညှဉ်းပန်းတာသူတစ်ပါးအသက်ကိုသတ္တာဖြာတာနှိစေတာညှဉ်းပန်းတာ ဒုက္ခဖြစ်အောင်လုပ်တာဒါပါဏတိပါဒအပုဒ္ဒလို့ခေါ်တဲ့အဲ့ဒီပါဏတိပါဒဒုစရိုက်မှရှောင်ကျင်ရင်သံမာကမ္မတမဲခင်ဖြစ်တယ်။ကောင်းတာကိုပြုလုပ်ခြင်းမိတယ်။ပါဏတိပါဒဒုစရိုက်မှရှောင်ကျင်ရင်သံမာကမ္မတမဲခင်ဖြစ်တယ်။အာဒိဏဒါနသူတစ်ပါးပစ္စည်းကိုခိုးတာဖွက်တာသူတစ်ပါးပစ္စည်းကိုခိုးတာဖွက်တာကအာဒိဏဒါနအာဒိဏဒါနမှရှောင်ကျင်ရင် သမ္မာကမ္မန္တမဂ္ဂဖြစ်တယ်အဒိဏဒါနဆိုတာဘာခေါ်လဲသူမြတ်ပစ္စည်းကိုခိုးတယ်သူမြတ်ပစ္စည်းကိုခိုးတယ်ဆိုတာဘလို့သဘောကိုခိုးတယ်လို့ဆိုပါတယ်ဘုန်းကြီးပြည်သားခိုးတယ်ဆိုတာဘာဘလို့သဘောကိုခေါ်ပါလဲအဲ့ဒါကြည့်ခိုးတယ်မပိတ်တဲ့ပစ္စည်းကိုခိုးတယ်ပိတ်တဲ့ပစ္စည်းကိုယူရလဲခိုးရခိုးရတဲ့မပါဘူးလားရှိရနော်ဆိုပါတော့ပြောအောင်မဟုတ်လား အစွန်6ရောက်တဲ့ပုဂ္ဂိုလ်တွေင6ရောက်တဲ့ပုဂ္ဂိုလ်တွေမြာကရရနေပြီးတော့ဂုဏီအိကြီးရေဆော့ပြီးအပေါ်ကဖုံးတော့ထားအပေါ်ကဖုံးထားတော့ဇွန်ပဇွန်6တွေကစုပြီးတော့အစုတန်များတော့အလေးတန်မပူလောက်ဘူးလားပူလောက်နော်ငချောင်းတွေအဲ့ဒါလိုအစုတန်အပေါ်ဖုံးထားတော့အလေးပူတော့မလာဘူးလားအဲ့ဒါ तू ဘာကိုခိုးပါလဲဘာကိုခိုးတယ်လဲ ဒါခိုးတယ်ဟုတ်သလားမဟုတ်လားအဲကိုယ့်ကိုယ်စဉ်းစားနော်ခိုးတာခိုးနည်းမျိုးမျိုးရှိတယ်မလားနော်ကြည့်အဲ့ဒါသူသက်သူရဲ့သမွေးဝိုင်းကြမှန်ကန်သောသမွေးဝိုင်းကြဖြစ်ပါမလားကြည့်အဲ့ဒါသူလည်းပဲသူကသွာတော့တပိဿာကိုတစ်ထောင်ပစွန်ကျော်တပိဿာကိုနှစ်ထောင်ပေးရတယ်ဆိုရှင်ငွေနှစ်ထောင်ပေးတာပဲမဟုတ်လားသူကအလက်ရှိအောင်ဆိုပြီးတော့တခါတည်းသူဘာကြံထားပါလေအေးရည်ဖြန်းထားတာတော့ ရိတ်တရိတ်တော့မဖြန်းထားဘူးလေဘာလို့ထားလဲဂုဏီအိတ်တွေကြီးကိုရေဖြန်းပြီးတော့ထားအဲ့ရာတွေကိုအပေါ်မှာဖုံထားတော့ဘယ်စောက်ချောက်ပါဖြစ်သွားရောအေးသူသားမနဲ့မုံလင်းတော့ဒါလေးခွာထားပြီးတော့အချောက်ပစောက်ချောက်လေးအပေါ်နေဖုံထားရည်တယ်ပစောက်ချောက်ဘလိုနေနဲ့ကျွန်တော်ပစောက်ချောက်ဒီလိုနေပါလားကျွန်တော်ပစောက်ချောက်ဒီလိုနေပါကြည့်ပါလား6တွေ့လို့တခါလဲပစံနဲ့ဖုံးတယ်မှာလွဲသွားနိုင်တယ်အဲအမတန်6တွေ့နေတာအောက်မှာတော့ဘာလို့ထားပါလဲ ဆိုတတ်ဒီလိုခိုးတာလို့ဘာလို့ခေါ်တယ်လဲအာဒိဏဒါနာလို့ခေါ်တဲ့ခိုးနေတမျိုးပဲမဟုတ်တာဒါလည်းပဲရှင်မပေးတယ်ဆိုတာသူပေးတော့မပေးဘူးလားအဲ့ဒါခိုးနီးနွမ်းတို့ရောက်သမားနွမ်းတို့ရောက်သမားနွမ်းတို့တဲ့ရေမရောဘူးလားအဲနွမ်းတို့တပိဿာကိုတရားဆိုတော့သူက30သားလောက်သူရေရောထားရဆိုတော့ငွေသူဘလောက်ခိုးထားလိမ့်မလဲတစ်ဆက်ခိုးထားရမဟုတ်လား နွားနုံနဲ့ရင်နဲ့ရောတော့ခွက်လို့ခွဲသလားသူဘာခိုးထားပါလေသူဘလောက်ခိုးထားတယ်လဲဒါကအ ਨੇ ဆိုပြောတာနော်အ ਨੇ ဆိုပြောတာတချို့အစိတ်သက်လို့နှစ်ခိုးထားတာပါပဲအဲ့ဒါကိုဘာလို့ခေါ်တယ်လဲအာဒိနာဒါနာခေါ်တယ်သူတို့ကပစ္စည်းကိုဘာလို့ခေါ်လဲခိုးတယ်လို့လက်ဖေးဆိုင်မှာပုဂ္ဂိုလ်တွေကလမနဲ့မှုံးလေးမပြောရှင်းတဲ့မလိုက်ဖတ်စားရင်တော့ အိမ်ပါမှာသူ့ပြုတဲ့စက်ကူတွေကြီးကိုတစ်ခါရိတ်ထဲမှာစုထားပြီးတော့နွတ်နုံနဲ့ကြူထားပြီးတော့မလိုက်ဖားလို့ရှင်အဲ့ထက်ပလိုက်တာပါပဲထက်ပလိုက်ခါကျတော့ဟမ်ကော်ဖီသသမတစ်ခါသဘောကျလို့တစ်ခါချုပ်ဆိတ်သွားတာတစ်ခါတည်းကသူ့ဘာကိုစားသွားပါလိမ့်အဲချိကုန်းတယ်စက်ကူကိုစားသွားတာပါပဲဒါအဲ့ဒါမလိုက်ဖားရော့ထားရတာသူကမလိုက်နဲ့ချိကုန်းတယ်စက်ကူနဲ့ရော့ထားရတာလူတွေကစားသမားဘာစားသွားလဲ ရှိကုန်းတဲ့စကုစားတော့မလိုက်ဖတ်သူဘာခိုးထားပါလေဒါခုခေတ်မှာမရှိပဲဘူးလားဘုန်းကြီးတွေကိုကြောင်းမှနေနေပြီးနေတဲ့ဒါတွေကပြီးနေတယ်ဒီသာသမားတွေသိချင်မှသိပါခုမှရစ်တာထက်ထွက်ခါကြမှာလက်ဖိတ်ဆိုင်သွားတခါဒါပြန်သူကရှာကြီးနေမှာဟုတ်လားဒါဒါချစ်ကုန်းတဲ့စကုများဟုတ်တာမဟုတ်ဘူးလားသွားရှာနေမှာဩကြောက်ရရလားဆိုပြီးတော့ဘုန်းကြီးကကြောက်အောင်ဘယ်လိုများသိပါလိမ့်မလဲလို့ ဒါလေးတွေကလောကမှာရှိနေတာဒါအတိဏဒါနအကုသိုလ်တွေကဲနောက်ထပ်တစ်ခါပြောအောင်မယ်အထယ်ရောက်တဲ့ပုဂ္ဂိုလ်တွေဟောတဂိုက်ဘဏယာဖတ်တာမလားတဂိုက်ဂိုက်တာနဲ့တိုက်တိုင်းပြေးတာမဟုတ်လားတလဲမလောက်တဂိုက်မှတလဲမလောက်တလဲမလောက်သူကခုခုခုခုသွားတာပါပဲဒါလည်းဘာလို့ပါလေဒါလည်းခုတာမဟုတ်လားဒါခုခင်ဗျာမရှိပေဘူးလားရှိတယ်ပြန်တိုက်ကြည့်ပါလားပြန်တိုက်ကြည့်ပါလားမပြီးဘူးဂိုက်မပြီးဘူး အဲဂိုက်များများဝယ်လေသူနတ်နတ်ခုလေးလေးပဲသူကလေနတ်နတ်ရလေးပဲတဂိုက်မှာတလဲမောင်းတလဲမောင်းလည်းမသိမတာမသိမတာဂိုက်တာနေတဲ့သူကတို့တို့တို့တို့သွားရတာတခါလေဒါဘာလို့ပါလေခိုးတာခိုးတာပဲနော်ဒါခိုးနီးမျိုးမျိုးပဲမဟုတ်လားဒီလိုခိုးနီးရမရှိပဲဘူးလားဒီမှာထိုင်အောင်သမားတွေမပါပါဘူးနော်မပါပါဘူးဒီထက်မပါဘူးအထက်သမားတွေမပါပါဘူးဟုတ်လားမလားအထက်ချုပ်သမားတွေပါတော့အလှန်ကြဲနေချုပ်ထားတာတွေကဘာခိုးပါလဲ ဘာခိုးတာလဲအချိခိုးတာပဲခိုးတာပဲဟုတ်လားအထက်ခုတွက်ကြည့်ခုအထက်ချိုးထားတဲ့အချိအကျေကြီးပဲအကျေကြီးအကျေအန်လိုင်းတဲ့အကြာကြီးပဲတခါကြေးရင်းတဲ့တခါသင်္ကန်းချိုးတဲ့ပရိခါဆိုင်တွေကသင်္ကန်းကိုဒိုက်ကန်ထားတာသင်္ကန်းဒီအဝေါ်ဒီကြည့်အောင်ဆိုဒိုက်ကန်ပြီးမှပြန်ချုပ်တယ်ရေလျှော်လိုက်တော့ကျုပ်ဝင်သွားတာတခါတည်းသင်္ကန်းပရိခါဆိုင်သူကနိဗ္ဗာန်ကုန်တယ်တဲ့ခုတ်လိုက်တာမှသွားသက်ဘူးလေနိဗ္ဗာန်ကုန်တယ်ခုတ်လိုက်တာတခါတည်းဒုလဘအကြသင်္ကန်းဟောင်းတွေကိုပြန်ပြီးတော့မွန်မှန်ထားပြီးတော့ လူတွေသွားဝယ်ရင်ဒါအသက်ဆိုတာရောက်ရင်ဒါခုတ်လိုက်တာပါတခါခုတ်ရင်ကြောက်မှာတပုံကြီးပဲထားရလာလာတူထားတာလေအဲခုတ်နည်းတွေနိဗ္ဗာန်ကုန်တယ်ခေါ်တဲ့ပရိခါဆိုင်ကလည်းခုတ်လိုက်တာကတော်တော်ကိုခုတ်တာတာသူတို့တွေကလည်းတော်တော်ကိုခုတ်တာပါပဲအဲ့ဒါခုတ်နည်းတွေအဲ့နောက်တစ်ခါပြရအောင်မယ်တဲ့အဲရွှေပဒိတ်ရွှေဆိုင်တွေရွှေဆိုင်ရွှေရောင်းသမားတွေရွှေထရောင်းသမားတွေရွှေထဲမှာဘာတွေရောပါလဲအဲဘာရောမှမသိဘူးကြားတာကြားဘူးတာပါပဲ ကိုတိုင်တော့သိရမှာပေါ့အဲ့ဒါကသူဘာခိုးပါလေဆိုပါတော့ကိုခင်းမှာရွှေတကြားလေးဘယ်နှသောင်းလဲ6000လား6000ဆိုတော့ရွှေတကြားလေးတက်မှာကြည့်တပွဲလားခလဲရှင်သူဘယ်လောက်ခိုးပါလေများပဲခိုးရမလားတော်တော်များတယ်မဟုတ်ဘူးလားဒါလေခုခေတ်မှာဒါလေမရှိပဲဘူးလားရှိကရှိရတယ်ခုခေတ်မှာမရှိဘူးထင်ပါတယ်ဒါလေနော်အေးဒါတွေဟာဘာလို့ခေါ်ပါလဲအာဒိဏဒါနအကုသို့ ဘူးတဲ့သမ္မာကမ္မတမဂ္ဂင်ဖြစ်ဖို့ရန်အတွက်ဒါအရေးမကြီးပဲဘူးလားအေးကိုကြည့်သီလာတဲ့သိရကြီးတယ်နော်ကာမေတုမိစ္ဆာစာရဒါကတော့လွယ်ကူတယ်နော်လွယ်ကူတယ်လင်ရှိမယမယရှိလင်ဖောက်ပြတာတွေကာမေတုမိစ္ဆာစာရအကုသိုလ်အဲ့တော့ပါဏတိပါဒသူအသက်ကိုသန်းခြင်းမှာရှောင်ကျင်ခြင်းအာဒိဏဒါနာသူဥစ္စာကိုခုတ်ယူခြင်းမှာရှောင်ကျင်ခြင်းကာမေတုမိစ္ဆာစာရလင်ရှိမယမယရှိလင်ဖြစ်စီခြင်းမှာရှောင်ကျင်ခြင်းဒီကာယဒုစရိုက်၃ပါးမှာရှောင်ကျင်ရင် သမ္မာကမ္မတမဲ့ခင်ဖြစ်သည်တဲ့နားလည်နားနားလည်လားဟေးတရားကိုနားလည်ဖို့သိရကြီးတယ်တရားကြီးတရားကြီးဆိုပုဂ္ဂိုလ်တရားရှိသူထင်နေတတ်တယ်တရားရှိတဲ့ကိုထင်နေတတ်တယ်တရားရှိတဲ့ပုဂ္ဂိုလ်ကြီးလိုက်ရင်အာဒီပုဂ္ဂိုလ်တရားမရှိဘူးလို့မြင်တတ်တယ်ဒါတော့သမ္မာဝါစာမဲ့ခင်မှန်စွာပြောခြင်းဆိုတာဟာ ဝစီဒုစရိုက်၄ပါးမှ ရှောင်မှ မုသဝါဒပိသုနာဝါစာပြုသဝါစာသံဖပလပခေါ်တဲ့ဝစီဒုစရိုက်၄ပါးမှရှောင်မှသမ္မာဝါစာမဂ်ခင်ဖြစ်သည်ပါဏာတိပါဒအဒိနာဒါနာကာမတုမိစ္ဆာဆိုတာခေါ်တဲ့ကာယဒုစရိုက်၃ပါးမှရှောင်ကျင်မှသမ္မာကမ္မန္တမဂ်ခင်ဖြစ်သည်အဲ့ဒီမဂ်ခင်အဲ့ဒီဒုစရိုက်မှအဇူဝမဂ်ခင်ဖြစ်သည်ပိသ ခုခေတ်မှာသမ္မာအာဇီဝမိုက်ကျင်တဲ့အသက်မွေးတဲ့ပုဂ္ဂိုလ်ရှိသလားမရှိဘူးလားရှိပါတယ်ရှိပါတယ်ဒါသမ္မာအာဇီဝမှန်ကန်သောအသက်မွေးခြင်းဆိုတာလူစရိုက်ဘယ်နှပါရှောင်မလို့သလဲ9ပါးကာယဒုစရိုက်က3ပါးဝစီဒုစရိုက်က4ပါးဘောင်းအဲ့ဒီ9ပါးရှောင်ပြီးအသက်မွေးမှဘာဖြစ်မလဲသမ္မာအာဇီဝမဂ်ခင်ခေါ်တယ်ဒါရမို့သီလမဂ်ခင်ဘယ်နှပါးလဲ သုံးပါးသမ္မာဝါစာမှန်စွာပြောဆိုခြင်းသမ္မာကမ္မန္တာမှန်စွာပြုခြင်းသမ္မာအာဇီဝမှန်စွာသက်မွေးခြင်းဆိုသမ္မာဝါစာမှန်စွာပြောဆိုခြင်းသမ္မာကမ္မန္တာမှန်စွာပြုခြင်းသမ္မာအာဇီဝမှန်စွာသက်မွေးခြင်းအဲ့ မဲ့ခင်၃ပါးပြည့်စုံရင်သူဘာဖြစ်သွားမလဲသီလမဲ့ခင်၃ပါးပြည့်စုံပြီဒီသီလမဲ့ခင်၃ပါးယောဂီတို့တဏ္ဍာမှာတည်ဖို့လွယ်သလားခက်သလားခက်ပါသနော်လို့ဖြစ်မှာနော်ဒါတယ်သီလရည်ကြီးတယ်သီလရည်ကြီးတယ်သီလပြည့်လို့ကဘာကြီးလောက်ကကြီးမှာသီလပစ္စည်းတို့ခုခေးဒုက္ခဖြစ်နေကြတာဘယ်သူတရားပြက်ပြက်ကိုမပြက်စင်နဲ့ ဒီလိုရှိတယ်မို့လားအဲတချို့ကသူတစ်ပါးမိုးခါရေသောကိုလည်းသောက်ပေါ့ဟောတခါတည်းရနော်သူတစ်ပါးမိုးခါရေသောကိုလည်းသောက်ပေါ့သူတစ်ပါးပလိပါသွားရင်ကုသူလည်းသွားပေါ့နော်ဒါတွေကစိတ်ထားညံ့တဲ့သိမ့်ဖြင်းတဲ့ညံ့တဲ့သဘောပဲဒါတွေကဒါသီလမကင်၃ပါးမလဲသွားပြီနော်ယောဂီတွေနားမလဲလို့ရှိလားအဲရှိတယ်နော် ဒီတော့သီလမဂ်ရဲ့၃ပါးဒီလိုရှိတဲ့ဆိုရင်ဒါပဲဒီသီလမဂ်ရဲ့၃ပါးပြည့်စုံအောင်ဘယ်လိုလုပ်ရမလဲကျင့်ရမယ်အစ္စတင်္စယောနိတမနာတိကတော့မိမိတန်တာမှာနိမန်ငါမှနှလုံးသွင်းခြင်းဆိုတာဒါကိုခေါ်တယ်နိမန်လမ်းမှနှလုံးသွင်းခြင်းဆိုဒီတရားအတိုင်းနေတာကိုနိမန်လမ်းမှနှလုံးသွင်းတယ်လို့ဆိုတယ်ကိုကမမှန်တဲ့သူတစ်ပါးကိုမမှန်ဘူးလို့ထင်နေတတ်တယ်နော်ဒါတွေကလေဒါနားလေကိုသိရကြည့်တယ်သီလမဂ်ကင်၃ပါးနောက် သမာဓိမဲ့ခင်၃ပါးသမ္မာဝါယာမသမ္မာတတိသမ္မာသမာဓိဒါကတရားသဘောနဲ့ပဲဒီမှာသိကြည့်ကြည့်တယ်သမ္မာဝါယာမမှန်စွာအထုတ်ခြင်းသမ္မာဝါယာမမှန်စွာအထုတ်ခြင်းဆိုခုယောဂီတရားထန်နေတာမှန်စွာအထုတ်သလားမှန်မှန်အထုတ်နေသလားဝိရိယမှန်စွာအထုတ်ခြင်းဝိရိယပဲမဟုတ်ဘူးလားပေါင်းတယ်ပိန်တယ်ထိုင်တယ်ထိတယ်နားတယ်กินတယ်ကြိုက်တယ်ခဲတယ်ညာလှမ်းတယ်ပဲလှမ်းတယ် ကြွားတယ်ဖြားတယ်ကြွားတယ်လှမ်းတယ်ဖြားတာဒါအတုမုဒ္ဒဝိရိယပဲမဟုတ်လားအဲ့ဒီဝိရိယကိုဘာလို့ခေါ်ပါလဲသမ္မာဝါယမမဂ်ခင်မှန်စွာအထုတ်ခြင်းတဲ့တရားနဲ့ပင်ပါအနားလိုက်ရနော်သမ္မာဝါယာမမှန်သောအထုခြင်းဆိုတာမိမိခန္ဓာကိုယ်ထဲမှာပေါ်နေတဲ့တရားကိုအမှန်တိုင်းဟာရှုမှန်းနေအလုံးလုံးနေတာကိုဘာလို့ခေါ်တယ်လဲသမ္မာဝါယာမမကင်ဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ် နားတယ်ကျင်တယ်ကြိုက်တယ်ခဲတယ်ညာလန်းတယ်ဘယ်လန်းတယ်ကြွတယ်ချတယ်ကြွတယ်လှမ်းတယ်ချတယ်မြင်တယ်ကြားတယ်စသဖြင့်အစမပြရှုမှန်းပြီးတော့အလုံးလုံးနေတာကိုဘာလို့ခေါ်တယ်လဲသမ္မာဝါယမမဂ္ဂင်လို့ခေါ်တယ်တော့အမှတ်တိုင်းမှတိုင်းမှာခုနသီလမဂ္ဂင်သုံးပါးမပါဘူးလားဖောင်းတယ်လို့မှန်းလိုက်ရင်ဖောင်းတယ်ရှုမှန်းအာယုထဲမှာသီလမဂ္ဂင်သုံးပါးမပါဘူးလားဟိုသမ္မာဝါယမမဂ္ဂင်မပါဘူးလားပါတာလေနော်သမ္မာဝါယမ သမ္မာတတိဖောင်းတာပိဏာလေးကိုတတိယမှန်းနေရတယ်အဆက်မပြပဲနဲ့မှန်းနေရတယ်တတိမလောအောင်မှန်းနေရတယ်တတိလောရင်စိတ်ကအပြင်ထွက်သွားမယ်အဲ့ဒီဖောင်းပိပေါ်မှာတတိလေးအမှန်ရလေးအမှန်မှုလုံးဝအပြင်ကိုမထွက်နဲ့အောင်အဆက်မပြမှန်းနေတာကိုဘာလို့ခေါ်တယ်လဲသမ္မာတတိမဲ့ခင်ခေါ်တယ်ဘာခေါ်ပါလဲ ဖောင်းတာလေးပေါ်လာရင်ဖောင်းတာကိုသိပြောက်မှန်းနေရသိအောင်မှန်းရတယ်ပိန်တာပေါ်လာရင်ပိန်တာလေးကိုသိအောင်မှန်းနေရတယ်နာရာကျင်တာကြိုက်တာခိုက်တာပေါ်လာရင်နာရာကျင်တာကြိုက်တာခိုက်တာသိအောင်မှန်းနေရတယ်ဒီသိအောင်မှန်းနေတဲ့ဘောကဟောလဲတမ္မာတတိမဲ့ခင်ဟာလဲနော်ညာလန်းတယ်ဘယ်လန်းတယ်မှန်းတာဒါကိုမှန်ပြီးအောင်မှန်းနေရတာမို့လားဒီမှန်ပြီးအောင်မှန်းနေတာကိုဘာလို့ခေါ်တယ်လဲတမ္မာတတိတမ္မာတတိတမ္မာတတိ ကောင်းကောင်းစွာအမှန်ရခြင်းတဲ့တတိမရှိရင်စိတ်အပြင်ထွက်သွားတယ်မို့လားဖောင်းတာပင်သားလေးမှန်းကသာရှိတဲ့စိတ်အပြင်ထွက်သွားပြီဒါတတိရှိလို့လားမရှိလို့လားအဲအဲဒါကြောင့်တတိရှိအောင်အစမပြဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်သူအစမပြမှန်းနေတာသမ္မာတတိတတိရောက်မှန်းနေတာတတိလောသွားရင်စိတ်အပြင်ထွက်သွားပြီတတိလောသွားရင်စိတ်ပြင်ထွက်သွားပြီအဲ့ဒါသမ္မာတတိမိုက်ခင်လို့ခေါ်တယ် စာကလေးတွေငှဲလေးတွေကိုဆန်တို့ပဲတို့ပြက်ခါကြတော့ဒီခိုလေးတွေများဟိုဘက်လှဲကောက်ဒီဘက်လှဲကောက်နှုတ်သီးလေးနဲ့ကောက်ကောက်သွားတာတွေ့ကြမလားအဲနှုတ်သီးလေးတွေနဲ့တခိုလေးတွေခုံကလေးတွေကပဲကျွေးရင်ကြီးပါလားတကဟိုဘက်လှဲကောက်ဒီဘက်လှဲကောက်နှုတ်သီးလေးတဲ့နှုတ်သီးတဲ့မှာအဲဒီပဲလုံးဆန်လုံးတွေပါသွားတာပါပဲလော့တာအတော်လေးရှားတယ်အဲ့ဒါလိုပဲပေါ်တဲ့အာယုံပေါ်မှာအဆက်မပြတ်မှန်းနေရင်မြဲတမ်းသိနေတယ် ခိုးကလေးငှက်လေးတွေအစာများကောက်တယ်လို့ပဲပေါ်တိုင်းပေါ်တိုင်းအာယုံမှာအမှန်ရအောင်အမြဲတမ်းမှတ်နေတာကိုဘာလို့ခေါ်တယ်လဲသမ္မာတတိမဂ်ခင်လို့ခေါ်တယ်အဲ့ဒါဖောင်းပိတ်တန်းမှာသမ္မာတတိမဂ်ခင်မပါဘူးလားသမ္မာသမာဓိမဂ်ခင်တဲ့အဲ့ဒီဖောင်းပိတ်အာယုံထဲမှာစိတ်ကလေးစုဆိုင်ပြီးကြောင်းအောင်စိတ်ကလေးဘယ်မှမသွားအောင်ဖောင်းအောင်ဖောင်းတယ်ဆိုရှင်ဖောင်းတဲ့အာယုံလေးပေါ်မှာစိတ်လေးစုဆိုင်ပြီးကြောင်းအောင် ပိန်တယ်လို့မှန်းလိုက်ရင်ပိန်တဲ့အာယုံပေါ်မှာစိတ်ဆူဆိုက်ပြီးကြာသွားအောင်အဲ့မှန်းပြီးနေတာဖောင်းပေအာယုံပေါ်မှာသာစိတ်လျက်ဆူဆိုက်ပြီးတော့တီးပြီးတော့ညိပ်ပြီးနေတဲ့ဘောသမ္မာသမာဓိမဂ်ခင်လို့ခေါ်တယ်နားလည်ပြီနော်အဲ့တော့သမ္မာသမာဓိမဂ်ခင်ရှိရင်ဉာဏ်ပေါ်လာပြီသမ္မာသမာဓိမဂ်ခင်မပေါ်ရင်ဉာဏ်မပေါ်သေးဘူးသမ္မာတတိမဂ်ခင်အာကောင်းမှသမ္မာသမာဓိမဂ်ခင်ပေါ်လာတယ်သမ္မာတတိမဂ်ခင်အာမကောင်းသေးဘူးဆိုရင်သမ္မာသမာဓိမဂ်ခင်မပေါ်သေးဘူးသမာဓိဆိုတာ အာယုံတစ်ခုတည်းမှာစိတ်စူးဆိုင်တည်ကြည်နေတာကို သမာဓိမိုက်ခင်ခေါ်တယ်။မြေပြောနေတဲ့မြေထဲကိုဂဲလုံးလေးပြချလိုက်ရင်ဂဲလုံးလေးဟာအဲ့ပြောတဲ့မြေထဲကိုမြုပ်ပြီးဝင်သွားသလားခုန်တက်သွားသလားအဲ့ဒါသမာသမာဓိမိုက်ခင်သဘောတရားအာယုံထဲမှာမြုပ်ပြီးတော့နေတာရှုမှတ်နေတဲ့စိတ်ကလေးကရှုမှတ်နေတဲ့ဖောင်းပေးအာယုံထဲမှာမြုပ်ပြီးတော့ကန့်ပြီးတော့နေတဲ့သဘောတရားဒါသမာသမာဓိမိုက်ခင်ပဲ။ တမ္မာတလင်းပေါ်မှာဂေါ်လီလုံးလေးဖြာလိုက်ရင်မြုပ်ပြီးတော့ဝင်သွားသလားခုံပြီးတော့သွားပါသွားသလားဒါတမ္မာတမာတိမဲ့ခင်မဖြစ်တဲ့သဘောပဲရှုမှတ်တဲ့အာယုံပေါ်မှာစိတ်မတိမငိဖြစ်နေတာဆရာဟိုသွားဒီသွားဟိုစဉ်းစားဒီစဉ်းစားဒီလိုဖြစ်နေတဲ့သဘောတရားတွေတမ္မာတမာတိမဲ့ခင်မဖြစ်တဲ့သဘောတမ္မာတလင်းပေါ်မှာဂေါ်လီလုံးဖြာလိုက်ရင်ဂေါ်လီလေးလက်ပြီးပြသွားလိုက်တာပါပဲဘယ်နေရာမှသူကမတည်ငြိဘူးဒါတမ္မာတမာတိမဖြစ်တဲ့သဘောတရားနဲ့ဥပမာတူတယ် ပြောနေတဲ့မိထဲကိုဂဲလုံးလေးဖြတ်လိုက်ရင်မြုပ်ပြီးတော့ဝင်သွားတာဒါကသမ္မာသမ္မာတိမဂ်ကြီးဖြစ်တဲ့သဘောတူတယ်အားလေးတွေဒါကြောင့်သမ္မာသမ္မာတိမဂ်ကြီးဖြစ်ပြီးလို့ရှိရင်တရားမှန်တဲ့အခါကျတော့ပြောနိုင်တယ်ဖောင်းတာပိတာမှန်တာဖောင်းတာလေးကဘလို့ဖြစ်တယ်ပိတာလေးကဘလို့ဖြစ်တယ်နာတာကျင်တာကြိုက်တာခဲတာမှန်တာဘာဖြစ်တယ်ကိုကမပြောနိုင်ဘူးမပြောနိုင်ဘူးမပြောနိုင်တဲ့သဘောတရားဒီတတိရှိလို့လားသမာဓိရှိလို့လားတတိမရှိလို့လားသမာဓိမရှိလို့လား ဒီတော့ဖောင်းနေပေးတယ်မှန်တယ်ဗျာဟိုနေရာမှာကြိုက်တယ်ဒီနေရာမှာခါဒီနေရာမှာနားတယ်လို့ဖောင်းနေပေးတယ်မှန်တယ်ဖောင်းနေပေးတယ်မှန်တာကိုဘာကသူမပြောဘူးဖောင်းနေပေးတယ်မှန်တယ်ဗျာခန္ဓာကိုဟိုမှာနားဒီမှာနားတယ်တခြားစီပဲအဲ့ဒါတတိမရှိဘူးတမာတိမရှိဘူးဖောင်းနေပေးတယ်မှန်ရင်ဖောင်းနေပေးတယ်ပြော့တရရမယ်ဖောင်းနေလေးရဘလို့နေတယ်ပင်နေလေးရဘလို့နေတယ်ပြော့တရရမှာမပြော့တာမပြော့တာဆိုကြတဲ့ကူကသူကအာယုံပေါ်မှာတတိမရှိဘူးတမာတိမရှိဘူးဒါရမို့ သမ္မာဝါယာမသမ္မာတတိသမ္မာသမာဓိ၃ပါးကိုသမာဓိမဂ်ခင်လို့ခေါ်တယ်ဘုန်းတော်ပိသသမာဓိမဂ်ခင်ဘယ်နှပါလဲ၃ပါးဆိုသမ္မာဝါယာမမှန်စွာအထုတ်ခြင်းသမ္မာတတိမှန်စွာမှန်ရခြင်းသမ္မာသမာဓိမှန်စွာစုစိုက်တည်ကြည်ခြင်းသမာဓိမဂ်ခင်ဘယ်နှပါ သုံးပါမှန်တိုင်းမှန်တိုင်းမှာသမာဓိမဂ်ရဲ့သုံးပါမပါဘူးလားသီလမဂ်ရဲ့သုံးပါမပါဘူးလားပါတယ်ဒါမနာလဲဖို့ပညာမဂ်ကြီးနှစ်ပါးလှည့်လာပြီဒီထားရမယ်သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပနှစ်ပါးဟာပညာမဂ်ကြီးလို့ခေါ်တယ်ပညာဆိုတာဟာသဘာဝတရားတစ်ခုကိုသူ့အတိုင်းသူ့သဘောအမှန်အတိုင်းထင်ထင်ရှားရှားမြင်သွားတာကိုပညာခေါ်တယ် ပညာဆိုတာပฏิဝိဒလက္ခဏာထိုးသွင်း၍သိတဲ့သဘောကိုပညာလို့ခေါ်တယ်ထိုးသွင်း၍သိတဲ့သဘောကိုပညာလို့ခေါ်တယ်တကားပိတ်ထားတဲ့အခန်းတစ်ခုကိုဖွင့်ထားဖွင့်လိုက်ရင်အခန်းထဲမှာဘာတွေရှိတယ်ဆိုတာမမြင်နိုင်ဘူးလားဘာဖြစ်လို့မြင်ပါလဲတကားကိုဖွင့်လိုက်လို့ပိဋ္ဌရောဂါကိုမြင်နိုင်သလားမမြင်နိုင်ဘူးဟောသမ္မာတိဋ္ဌိမကင်ဆိုက်လာပြီယောဂီတွေမှာဉာဏ်ပေါ်လာပြီဆိုရင်ခန္ဓာကိုယ်ထဲမှာမမြဲတဲ့သဘောတရားတွေ ဆင်းရဲတဲ့သဘောတရားတွေသူတဘာသူတဘောသူဖြစ်နေတဲ့သဘောတရားတွေအားလုံးမြင်တယ်ဖြစ်တဲ့တရားလည်းမြင်တယ်ပြက်တဲ့တရားလည်းမြင်တယ်ပေါ်တဲ့တရားလည်းမြင်တယ်ပြက်တဲ့တရားလည်းမြင်တယ်အားလုံးမြင်လာတယ်အဲ့ဒါတမ္မာတိတိမဂ္ဂင်ရဲ့သဘောခန္ဓာကိုယ်ထဲမှာပေါ်နေတဲ့တရားအမှန်တိုင်းမြင်တာကိုဘာလို့ခေါ်တယ်လဲတမ္မာဒိဋ္ဌိဖောင်းတာကို ဖောင်းတဲ့အတိုင်းအမှန်တိုင်းမြင်နေရမယ်ပိန်တာကိုပိန်တဲ့အတိုင်းအမှန်တိုင်းကိုမြင်နေရမယ် မှန်တိုင်းမြင်နေတဲ့ဒီဖောင်းတာလေးကဘလို့ဖြစ်လာတယ်ရှိရှိဖောင်းတယ်တူတူဖောင်းတယ်ဗနေခဲဖောင်းတယ်ဒါနားလည်လာတယ်အဲ့ဒီဖောင်းပေအာယုန်ဒီပေါ်မှာအမှန်တိုင်းမမြင်ဘူးဆိုရင်စိတ်ကအချမ်းမနေဆိုရှင်အမှန်တိုင်းမမြင်ဘူးအမှန်တိုင်းမြင်အောင်ရှုနေရတယ်ရှုနေမှအမှန်တိုင်းမြင်တယ်မရှုရင်အမှန်တိုင်းမမြင်နိုင်ဘူးဒါကြောင့်တမ္မာဒိဋ္ဌိမဂ္ဂင်ဆိုတာခန္ဓာကိုယ်ထဲမှာရှုရရှုရအာယုန်ဒီမှာပေါ်ရပေါ်ရအာယုန်ဒီမှာရှုမှတ်တဲ့အခါကျတော့သူအမှန်တိုင်းအမှန်တိုင်းတိတိသွားသဘောတရားကိုဘာလို့ခေါ်သလဲ တမ္မာဒိဋ္ဌိလို့ခေါ်တယ်ပူဓာလေးမှန်းတယ်ပြုတ်သွားတယ်အေဓာလေးမှန်းတယ်ပြုတ်သွားတယ်နာတာကျင်တာကြိုက်တာခက်တာကိုမှန်းသွားတယ်ပြုတ်သွားတယ်ရှေ့တိုးလာတယ်ဆိုးရိုးသွားတယ်တိုးလာတယ်ဆုတ်သွားတယ်ရပ်တန်းနေတယ်ပြောက်သွားတဲ့အခါမှလည်းပဲဘလို့ပြောက်သွားတယ်တိုးတဲ့အခါမှလည်းဘလို့တိုးလာတယ်ဖြစ်ဖို့အချင်းရအားလုံးကိုမြင်းမြင်သွားသဘောတရားကိုတာမဒိဋ္ဌိမဂ်ခင်လို့ခေါ်တယ်နားလည်ပြီနော်ဒါပညာပိုင်းတဲ့ သမ္မာသင်္ကပ္ပမကင်မှန်စွာကြံခြင်းဆိုတာသိဖို့ခရင်တယ်မှန်စွာကြံခြင်းဆိုတာရှောင်ပြီးတော့စိတ်ကူးနေတာကိုဆိုတာမျိုးမဟုတ်ဘူးအာယုန်နဲ့မှတ်စိတ်ကိုချိန်ပိန်းတာဖောင်းပြီဆိုရှင်ဖောင်းတဲ့အာယုန်နဲ့မှတ်တဲ့စိတ်တက်တက်ဖြစ်အောင်ချိန်ချိန်ရွယ်ပေးနေတာဖောင်းတဲ့အာယုန်လေးကိုအာချော်ပြီးတော့မသွားရအောင်မှတ်တဲ့စိတ်ကလေးကဖောင်းတဲ့အာယုန်ပေါ်မှာတက်တက်ချိန်ပြီးတော့ရွယ်ချိန်နေတဲ့သဘောကိုဒါသမ္မာသင်္ကပ္ပမဂ်ကင်လို့ခေါ်တယ် ပိန်တာကိုမှားရင်ပိန်တဲ့အာယုံနဲ့မှတ်တဲ့စိတ်ဟာတိတ်ချော်ပြီးတော့မသွားအောင်တက်တက်မှတ်မိအောင်ရွယ်ချိန်ပိနေတဲ့သဘောတရားကိုတမ္မာသင်္ကပ္ပမဂ္ဂိလို့ခေါ်တယ်။ဂေါ်လီထုတ်ကစားတဲ့ပုဂ္ဂိုလ်များဂေါ်လီထုတ်တဲ့ခါကျမှန်ဘာဘာလို့ရတယ်လဲ။ချိန်ရတယ်မဟုတ်လား။မချိန်မဲနဲ့အရန်ပြလို့ရရလား။အဲ့တော့ဒီလိုချိန်တဲ့သဘောတရားသည်လွဲအောင်လားမှန်အောင်လား။မှန်အောင်ဆိုပြီးတော့ဂေါ်လီထုတ်တဲ့ခါကျဂေါ်လီလုံးလေးကို ကိုထုတ်လိုက်တာဂေါလင်လုံးပင်းလိုက်တာဂေါလင်လုံးမှန်အောင်ဆိုသေးသေးသေးချာချာရွယ်ရသေးတယ်မို့လားရွယ်ချိန်ပြီးပင်းမှဆိုမှားတယ်မဟုတ်လားအဲ့ဒီသဘောတရားကိုဘာလို့ခေါ်တယ်လဲတမ္ပါသင်္ကပ္ပပေါ်လာတဲ့အာယုံကိုအံချော်မှသွားအောင်အမှန်တိုင်းသိအောင်ရွယ်ချိန်နေတဲ့သဘောကိုဘာလို့ခေါ်တယ်လဲတမ္ပါသင်္ကပ္ပဒီလိုမရွယ်ချိန်မှုဆိုရင်ပေါ်တဲ့တရားကိုအမှန်တိုင်းသိနိုင်ပါမလားမသိနိုင်ဘူးဒါကြောင့်တမ္ပါသင်္ကပ္ပမဂ္ဂင်ဆိုတာဟာအာယုံပေါ်မှာတက်တက် သိအောင်အမှန်တိုင်းသိအောင်ရွယ်ချိန်ပြီးတော့အံဝင်ခွင်ပြပြအောင်မှတ်နေတဲ့သဘောကိုဘာလို့ခေါ်တယ်လဲတမ္မာသင်္ကပ္ပဖောင်းတယ်မှားလိုက်အိမ်ဖောင်းတဲ့အာယုံပေါ်မှာစိတ်လေးရတက်တက်လေးသိအောင်မှတ်ပြီးတော့နေတာပိတ်တယ်ဆိုရှင်ပိတ်တဲ့အယုံပေါ်မှာအံချုပ်ပြီးတော့မသွားအောင်မှတ်နေတာဒါတမ္မာသင်္ကပ္ပနာရာကျင်တာကြိုက်တဲ့ခဲတဲ့အယုံဒီပေါ်မှာဒီအတိုင်းပဲအံချုပ်ပြီးမသွားအောင်အာယုံနဲ့မှတ်စိတ်တက်တက်ချိန်ပြီးတော့မှတ်နေတဲ့သဘောကိုဘာလို့ခေါ်တယ်လဲတမ္မာသင်္ကပ္ပ ညာလန်းတယ်ဘယ်လန်းတယ်ဆိုညာညာလန်းတယ်ခြေတော်လေးသေးသေးချာချိန်မြွတ်သူလှမ်းသွားတာအမှုမဲ့မှမ်းမဲ့လှမ်းသွားတာမျိုးမဟုတ်ဘူးသေးသေးချာညာလန်းတယ်ဘယ်လှမ်းတယ်လှမ်းတိုင်းလှမ်းတိုင်းမှာဆိုသူသဘောတရားသိသိသွားတယ်ညာလှမ်းတဲ့အခါမှာဘာတွေပေါ်သွားတယ်ဘာတွေဖြစ်သွားတယ်ဘယ်လှမ်းတဲ့အခါမှာဘာတွေပေါ်လာတယ်ဘာတွေဖြစ်သွားအကုန်လုံးသိသွားတာဒါအဲ့လိုရွယ်ချိန်ပြီးတော့မှန်မှန်သွားတဲ့သဘောတရားဟာသမ္မာသင်္ကပ္ပသိသိသွားတဲ့သဘောတရားကသမ္မာဒိဋ္ဌိဒါကြောင့် တမ္မာတတိယနဲ့တမ္မာသင်္ကပ္ပနှစ်ပါးကိုပညာမဲ့ခင်လို့ခေါ်တယ်ဘုန်းတော်ပိဿနားလည်ပါလားဒီတော့အမှန်တိုင်းမှန်တိုင်းမှာမဲ့ခင်နှစ်ပါးရှိနေတယ်ရှစ်ပါးရှစ်ပါးပြည်စုံနေတယ်တိလမဲ့ခင်သုံးပါးလည်းရှိတယ်တမာတိမဲ့ခင်သုံးပါးလည်းရှိတယ်ပညာမဲ့ခင်နှစ်ပါးလည်းရှိတယ်တမန်တမန်မှာမဲ့ခင်နှစ်ပါးပါဝင်နေတယ်လေရှစ်ပါးစလုံးပါဝင်နေတယ်တိလမဲ့ခင်ကတော့အရင်ဥဒုပါနေမှာဟုတ်လားကိုတိလမဲ့ခင်သုံးပါးကတော့ကိုယောဂီတွေမှာပြတ်တာရှိသေးတာ လိန်နာညာတာရှိသေးလားတရားချက်ကကမ္မထာဆရာလာလိန်နာရှိသေးလားဒါအဖုန်းကြီးကတော့မသိဘူးလိန်နာတော့လိန်ဘောဖုန်းကြီးမသိမှလည်းမသိနိုင်ဘူးယောဂီရှိသေးလားတရားချက်ခါကဖုန်းကြီးဖုန်းကြီးလာလိန်နာရှိသေးလားရှိချင်ရှိမှာပေါ့လေဖုန်းကြီးတော့မသိဘူးဖုန်းကြီးတော့မသိဘူးအေးအဲ့ဒါသိရကြီးတယ်နော်ဒီတော့ဒီမဂ္ဂင်၈ပါးကို တတ်သူချလိုက်ရင်အဓိကအမှန်ကန်မဂ္ဂင်ဘက်မဂ္ဂင်လဲသီလပဲဒါလဲသီလပဲ မိမိရဲ့ခန္ဓာကိုယ်ပေါ်ခေါင်းပေါ်မှာအလေးအပင်ကိုရွက်မယ်ပဖုံးပေါ်မှာအလေးအပင်ကိုထမ်းမယ်ဆိုရင်မြေပြောထမ်းမှာရပ်ပြီးတော့ထမ်းလို့ရွက်လို့ရပါမလားမြေပြောနေတဲ့မြေထဲမှာထမ်းရွက်ရင်အလေးအပင်ကိုထမ်းမယ်ရွက်မယ်ဆိုရင်လူဘာဖြစ်သွားမလဲကျွံ့ကြသွားမယ်ဒီလိုမဟုတ်လားအဲ့တော့အလေးအပင်ကို ရွက်မယ်ထမ်းမယ်ဆိုရင်မာနေတဲ့မြေပေါ်မှာရပ်တည်ပြီးမှသာလင်ထမ်းလို့ရွက်လို့ရတယ်ခုနကပြီးသားနော်သိကြည့်ကြည့်တယ်ဒါကြောင့် သီလရှိမှတမာတိပညာဆိုတာဖြစ်လာတယ်သီလမရှိရင်တမာတိပညာတရားဘယ်နည်းနဲ့မှမဖြစ်ဘူးဒါကြောင့်အမာခံဟာအဓိကဘာလို့လဲသီလပဲသီလရှိရင်တမာတိပညာလွယ်လွယ်လေးဖြစ်သွားတယ်သီလသာပြည့်စုံပါစေတမာတိမဂ္ဂပညာတရားအလွတ်လွတ်ပေါ်လာလိမ့်မယ်အထုရင်ဒါကြောင့်အမာခံသီလသိရကြီးတယ်သီလရကြီးတယ်နော်သီလသီလဆိုတာပြောတာပြောတာကလွယ်တယ်မဟုတ်လားပြောတာပြောတာကလွယ်တယ် တကယ်လက်တွေ့ကြတော့လွယ်သလားအေးကိုယ်တိုင်ကျင့်ဖို့ကိုယ်တိုင်သိဖို့သိရကြည့်တယ်မလားသိเสียကျင့်เสียတရားတွေရှိတယ်တရားတခုရဖို့ဆိုတာမလွယ်ဘူးမကင်၈ပါးမကင်၈ပါးပြောအမတန်လွယ်တယ်လွယ်လွယ်လေးပဲပြောသွားရတာနော်အဲမကင်၈ပါးတရားတွေကဲပြဆိုရမယ်သမ္မာဒိဋ္ဌိသမ္မာဒိဋ္ဌိမှန်စွာမြင်ခြင်းမှန်စွာမြင်ခြင်းသမ္မာသင်္ကပ္ပသမ္မာသင်္ကပ္ပမှန်စွာကြံခြင်းမှန်စွာကြံခြင်း သမ္မာဝါစာသမ္မာဝါစာမှန်စွာပြောခြင်းမှန်စွာပြောခြင်းသမ္မာကမ္မန္တာသမ္မာကမ္မန္တာမှန်စွာပြုခြင်းမှန်စွာပြုခြင်းသမ္မာအာဇီဝသမ္မာအာဇီဝမှန်စွာသက်မွေးခြင်းမှန်စွာသက်မွေးခြင်းသမ္မာဝါယမသမ္မာဝါယမမှန်စွာအထုတ်ခြင်းမှန်စွာအထုတ်ခြင်းသမ္မာတတိသမ္မာတတိမှန်စွာမှန်ရခြင်းမှန်စွာမှန် သမ္မာသမာဓိမှန်စွာစုစိုက်ပြီးကြည်ခြင်းအဲ့၈ပါးဘာလို့ခေါ်ပါလဲမဂ္ဂင်၈ပါးနိဗ္ဗာန်ကိုသွားရလမ်းကြောင်းအကျင့်ဖြစ်တော့ကြောင့်ဒီတရား၈ပါးကိုဘာလို့ခေါ်တယ်လဲမဂ္ဂင်၈ပါးလို့ခေါ်သည်နားလည်ပါရဲ့နော်နားလည်ရလားအေးနားလည်ရင်ကောင်းတာပြီးတာပါပဲဒါကြောင့်မို့ကိုယ်အမူအရာဖြစ်တိုင်းဖြစ်တိုင်းမှန်စွာသိရမယ်စိတ်အမူအရာဖြစ်တိုင်းဖြစ်တိုင်းမှန်စွာသိရမယ် ဒါနားလည်ထားမယ်ကဲဆိုကိုအမူအရာဖြစ်တိုင်းမှာမှန်စွာသိရမည်ကိုအမူအရာဖြစ်တိုင်းမှာမှန်စွာသိရမည်ကိုအမူအရာဖြစ်တိုင်းမှာမှန်စွာသိရမည်ကိုအမူအရာဖြစ်တိုင်းမှာမှန်စွာသိရမည်ကိုအမူအရာဖြစ်တိုင်းမှာမှန်စွာသိရမည်ကိုအမူအရာဖြစ်တိုင်းမှာမှန်စွာသိရမည်ဆိုနှခကိုအမူအရာဖြစ်တိုင်းမှာမှန်စွာသိရမည်ကိုအမူ စိတ်အမူအရာဖြစ်တိုင်းမှမှန်စွာသိရမည်စိတ်အမူအရာဖြစ်တိုင်းမှမှန်စွာသိရမည်စိတ်အမူအရာဖြစ်တိုင်းမှမှန်စွာသိရမည်စိတ်အမူအရာဖြစ်တိုင်းမှမှန်စွာသိရမည်သို့နှခောက်လွယ်ပါလို့စိတ်အမူအရာဖြစ်တိုင်းမှမှန်စွာသိရမည်စိတ်အမူအရာဖြစ်တိုင်းမှမှန်စွာသိရမည်ကောင်းဆိုလဘဝေဒနာပေါ်ရာသိရမည်ကောင်းဆိုလဘ ကောင်းဆုလပ်ပါဝေဒနာ ပေါ်ရာတိယမိကောင်းဆုလပ်ပါဝေဒနာပေါ်ရာတိယမိကောင်းဆိုတာကဒုက္ခခန္ဓာကိုယ်ထဲမှာနေသာထိုင်တာရှိတဲ့ဒုက္ခဝေဒနာပေါ်ရင်လည်းပဲမှန်တိုက်ပြီးနေပါလေဆိုးဆိုတာကဒုက္ခခန္ဓာကိုယ်ထဲမှာနာတာကျင်တာကြိုက်တာခဲတာတွေအခါဆိုးတဲ့ဝေဒနာပေါ်လာရင်လည်းပဲပြီးနေပါလေလပ်ပါဆိုတာကအဲ့ဒီဆင်းရဲဒုက္ခဆင်းရဲချမ်းသာနှစ်ပါးရဲ့လင်မှာဖြစ်တဲ့ဥပ္ပခာဝေဒနာသဘော ချမ်းသာတဲ့သဘောလည်းမထင်ရှားဘူးဆင်းတဲ့သဘောလည်းမထင်ရှားဘူးအလယ်လမ်းမှာဖြစ်နေတဲ့သဘောဥပက္ခဝေဒနာခေါ်တယ်အဲ့ဒီဥပက္ခဝေဒနာပုံနေလည်းပဲမှန်တိုက်ပြီးနေပါဒါဆိုလို့လေကောင်းဆိုလဘဝေဒနာပေါ်ရာတိယမိကောင်းဆိုလဘဝေဒနာပေါ်ရာတိယမိဆိုနှခကောင်းဆိုလဘဝေဒနာပေါ်ရာတိယမိကောင်းဆိုလဘဝေဒနာပေါ်ရာတိယမိနားလည်တယ်မဟုတ်လားဒီတိုက်မှန်သွားရင်တရားဖြစ်သွားတာပါပဲနော် ဒါကြောင့်ဒီတဲ့ဖြိုးဖို့လူကြီးကြည့်ပါတယ်နားလည်ပြီးမဂ္ဂင်၈ပါးတရားသိဖို့ခဲရင်လေအဲ့ဒီမဂ္ဂင်၈ပါးတရားကိုမှရှိရဆိုရင်ဒါဒီဟာနိဗ္ဗာန်သွားနေတဲ့လမ်းစဉ်ပဲတဲ့မဂ္ဂင်၈ပါးရှိမှကိလေသာငြိမ့်တယ်မဂ္ဂင်၈ပါးမရှိရင်ကိလေသာမငြိမ့်ဘူးတဲ့တန်ဆိုမဂ္ဂင်ရှိဖြာမရှိရာကိလေသာငြိမ့်သူ မရှိကြကိလေသာငြိမ့်သူမရှိ မကင်ရှိဖြာ မရှိရာသီလသာငြိမ့်သူမရှိကြေမကင်ရှိဖြာ ရှိရာမှာသီလသာငြိမ့်သူရှိနိုင်ပေမကင်ရှိဖြာရှိရာမှာသီလသာငြိမ့်သူရှိနိုင်ပေမကင်ရှိပါရဲ့အလွယ်ဆုံး လမ်းစဉ်တရားကျင့်စဉ်တရားတဲ့ဒီတရားနိဗ္ဗာန်ကိုသွားနေတဲ့တရားပဲဒါကြောင့်မို့ရတဲ့အခိုက်အတန့်နဲ့ကြိုးစားရမကိရှင်းပါတရားတွေကိုမှသိအောင်ပေါ်အောင်မှန်တိုက်ပြီးကြိုးစားရသီလမဲ့ခင်ကိုမှရှိအောင်ကြိုးစားရသမာဓိမဲ့ခင်ဖြစ်အောင်ကြိုးစားရပညာမဲ့ခင်ဖြစ်အောင်ကြိုးစားရကိုယ်တိုင်အထုမှကိုယ်တိုင်ရတဲ့တရားပါနော်သူတပားအထုလို့ကိုယ်မှရတဲ့တရားမဟုတ်ဘူးကိုယ်တိုင်အထုမှကိုယ်တိုင်ရတာအပယ်သံတရားမှနေတာကြာပြီသတ္တဝါတွေကံကောင်းလို့လူလာဖြစ်တာလူဖြစ်တဲ့ကောင်းလည်းပဲဗုဒ္ဓမြတ်စွာသာသနာတော်ကြီးနဲ့လာတွေ့ရတယ် ဒီလူဘဝကသေသွားလို့နောက်ထပ်လူဘဝမှာပြန်ဖြစ်တဲ့ဆိုရင်အရင်တိုင်းပဲခေါ်တယ်လူဘဝကသေလို့အပယ်လေးဘဝမှာသွားဖြစ်တဲ့ဆိုရင်ဒါရှုံသွားပြီလို့ခေါ်တယ်ဈေးရောက်တာအမြန်းလိုလိုရောက်သလားအရှုံးလိုလိုရောက်သလားအမြန်းလိုလိုရောက်တယ်ဆိုရင်သိကြည့်ကြည့်တယ်အ ਨੇ ဆုံးတမက်တဖို့ရတယ်ဆိုရင်ဒါအမြန်းရတဲ့ပုဂ္ဂိုလ်ပဲဗုဒ္ဓမြတ်စွာသာသနာတော်ကြီးနဲ့တွေ့ရတဲ့လူဖြစ်ကျွတ်နဲ့အောင်ဆိုရင် အနည်းဆုံးမဂ္ဂင်၈ပါးတရားကိုအမှန်တိုင်းကြည့်ပြီးတော့သမတ်တဖို့ရတဲ့ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအမြန်နဲ့အမြန်ရတဲ့ပုဂ္ဂိုလ်ပဲဒီဘွားကသိပြီးတော့လူပြန်ဖြစ်တဲ့ဆိုရင်ရှင်တော့ဖြစ်တာကအရင်တိုင်းအပေလေးပါးကိုသွားရဆိုရင်တော့ဖြစ်ရှုံသွားပြီဒီတော့ဘုန်းကြီးတွေဘုန်းကြီးတို့ယောဂီတွေကအရှုံးနဲ့သွားမလားအရင်တိုင်းသွားမလားအများနဲ့သွားမလားအများနဲ့အများတော့လူရင်သား တားခရတာတိုက်သွင်းလိုက်ရတာတခါရရတယ်တိုက်သွင်းလိုက်ရတာနော်အများတော့လူရင်အများလူရင်ရင်ဒီလိုနေလို့မရဘူးနဲ့နဲ့တော့ဘာလို့ရမလဲကြိုးစားရမယ်နဲ့နဲ့ဆိုတာများများကြိုးစားရမှာနော်နဲ့များကြိုးစားရမှာကြိုးစားမှန်းပြဒီဆရဲဆိုဆရဲအတွင်းမှာတော်လေးဖုချသွားမှာနော်ဒါကိုယ်စိတ်ကိုတင်းပြီးတော့မှန်းပြင်းတဲ့လောကိလေသာကိုသူ့နောက်ကိုမလိုက်နဲ့သူ့နောက်မလိုက်သွားနဲ့ ဒါမဂ္ဂင်၈ပါးတရား၈ဖြာမဂ္ဂင်နိဗ္ဗာန်ဝင်တရားပဲမဂ္ဂင်၈ပါးတရားပဲမြတ်စွာဘုရားဟောကြားတော်မူအပ်သောမဂ္ဂင်၈ပါးနိဗ္ဗာန်ရောက်ကြောင်းတရားတော်တရားများကိုရိုးရိုးသေးသေးလေးလေးစားစားမြတ်မြတ်တို့တို့နာကြရကုန်သောဓမ္မသောနာကုသိုလ်ကအစေနာပေါင်းတို့ကြောင့်အာလုံသောယောဂီသူတို့စဉ်တို့သာနာမသီလမဂ္ဂင်၃ပါးသမာဓိမဂ္ဂင်၃ပါးပညာမဂ္ဂင်၂ပါးပေါင်း၈ပါးသောမဂ္ဂင်တရားတော်ကိုမိမိသံတန်၌ဖြစ်ပွားစီလျက်ဖြစ်ပွားစီလျက်တူပွားစီလျက်ဖြစ်ပွားတူပွားစီပြီလင် မငယ်၈ပါးတရားအတိုင်းကြည်ကြံပွားများအထုံနေကြသဖြင့်မဂ္ဂင်၈ပါးလမ်းစဉ်အတိုင်းကြည်ကြံပွားများအထုံနေကြသဖြင့်ဥကျင်းနာခြင်းသိခြင်းကိယံဖြစ်သောမညာဘုံညာနိဗ္ဗာန်တရားတို့တရားများကိုလွယ်ကူသော အသိဉာဏ်နဲ့အားလုံးမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း